ခန်းကြီး28အငယ်1မှ30တပန်ထာဝရဘုရား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားအရှင်ထာဝရဘုရား၏အမိန့်တော်ကိုတုရုရှင်မြင်အားဆင့်ဆိုရမည်မှာတင်းဒီကိုကိုဘုရားသခင်ကဲ့သို့ ထင်မှတ်တော်လဲဘုရားသခင်မဟုတ်လူတက်တဲ့ဖြစ်လျက်နှင့်ငါသည်ဘုရားဖြစ်၏ပင်လေအလေ၌ဘုရားပလင်ပေါ်မှာငါထိုင်သည်ဟုဝါကြွားသောစိတ်နှင့်ဆိုသည်ဖြစ်၍ သင်သည်ဒံယေလထက်သာ၍ပညာရှိပါသည်တကားသင်မသိရအောင် သူတပားဖွက်ထားနိုင်သောအရာတစုံတစ်ခုမျှမရှိ ကိုဉာဏ်ပညာအပြင်ဥစ္စာရတတ်၏ရွှေငွေကိုစီးပူးပြီးထူးဆန်းသောပညာနှင့် ကုံစလဲများအပြင်စီးစိမ်ကြီး၍ထိုစီးစိမ်ကြောင့်စိတ်ဝါကြွားပြီးတို့ဖြစ်၍အရှင်သာရဘုရားမိန်တော်မူသည်ကားသင်သည်ကိုကိုဘုရားသခင်တကဲ့သို့ထင်မှတ်သောကြောင့် ကြောက်မဲ့ပွေသောတကြွတနိုင်ငံသားတို့ကိုတင်ရှိရာသို့ငါပို့ဆောင်သည်ဖြင့်သူတို့သည်တင်ဤပညာဂုံကိုဓာနှင့်ခုတ်၍တင်ဤတင့်တယ်ခြင်းအတရေကိုရှုံချကြလိမ့်မည်။တင့်ကိုမြေတွင်ထဲသို့နှိမ့်ချ၍ပင်လယ်အလယ်၌ဆုံးရှုံးသောသူကဲ့သို့တင့်အသက်သည်ဆုံးရှုံးရလိမ့်မည်။တင့်အသက်ကိုတတ်သောသူတို့လက်တွင်တင်သည်ဖျားသခင်မဟုတ် လူတက်တက်ဖြစ်လျက်နှင့်ငါသည်ဘုရားဖြစ်သည်ဟုသင်အသက်ကိုတတ်သောသူတို့ရှေ့မှ အမှန်ပြောလိမ့်မည်လောအယေပြားလီချင်းမခံသောလူသေးသကဲ့သို့တင်းဒီတကျွန်းတနိုင်ငံသားတို့လက်ဖြင့်တည်ရမည်ငါပြောပြီဟုရှင်သာရဘုရားမိန့်တော်မူ၏အငယ်၁၁မှ၁၉တပန်သာရဘုရား၏နှုတ်ကပတ်တော်သည် ငါစီတို့ရောက်လာ၍အချင်းလူသားတူရုရှင်မြင်အတွက်မြည်တမ်းသောစကားကိုမွဲ့၍အရှင်သာရဘုရား၏အမိန့်တော်ကိုဆင့်ဆိုရမည်မှာတင်းဒီထူးဆန်းသောတစိဖြစ်၏ပညာနှင့်ပြည့်စုံ၍တင့်တယ်ခြင်းအထရေလဲစုံလင်လျက်ရှိ၏အေဒင်အရဘုရားသခင်ဥယျင်တော်၌နေပြီတင်းဤခေါင်းပေါ်မှကြောက်နီဥတ္တဖျားစိန်မြဲ့ရွဲကြောင်းငကသွဲ့နီလာမြ ပရမယဆရှိသောကြောက်မြတ်အမျိုးမျိုးတို့ကိုဆောင်းလေ၏ရွှေဖြင့်လုပ်သောပတ်တာပလွေတို့သည်လည်းတင်ဖွာသောနေ၌ပင်တင့်အဖို့ပြင်ဆင်လျက်ရှိကြ၏တင်သည်ဖြန့်၍လွှမ်းမိုးသောခေရုဘိန်ဖြစ်လျက်ငါအခွင့်နှင့်ဘုရားသခင်၏တန်ရှင်းသောတောင်ပေါ်မှ နေရာကျ၍မိတောက်သောကြောက်တို့တွင်တွာလာရ၏ဖွာသောနေ့မှဆ၍တင့်အပြစ်ထင်ရှားသောနေ့တိုင်အောင် ပြုလေရာရာ၌စုံလင်လျက်ရှိ၏တို့ရတွင် ကုံတွယ်ခြင်းများပြားသောအပြင် အာရမအမှုတို့နှင့်ပြည့်စုံ၍ပြစ်မှားသောအပြစ်ရောက်လေပြီထိုကြောင့်ဆိုးရုပ်သောသူကဲ့သို့တင့်ကိုဖျားသခင်ဤတောင်တော်ပေါ်ကငါနှင်ထုတ်မည်အိုလွှမ်းမိုးသောခေရုဗိမ်မိတောက်သောကြောက်တို့အထက်ကတင့်ကိုငါပယ်ရှင်းမည်တင်းသည်ကို၌တင့်တယ်ခြင်းအတရေကြောင့်ဝါကြွားသောစိတ်ရှိလျက်ထွန်းတောက်သောကြောင့် သင်၏ပညာသည်ဖောက်ပြန်လျက်ရှိလေပြီငါသည်တင့်ကိုမြေတိုင်အောင်နှိမ့်ချမည်ရှင်မြင်းတို့သည်တင့်ကိုကြည့်ရှု၍ဝမ်းမြောက်စေခြင်းဟာသူတို့ရှေ့မှတင့်ကိုငါချထားမည်တင့်အပြစ်သည်များပြား၍ကုံသွဲခြင်းအာရမအဖျင်တန်ရှင်းရာဌာနတို့ကိုညစ်ညူးစေသောကြောင့်တင့်ကိုမိရှို့ဖို့တင့်အလယ်၌မိကိုငါညှိမည်တင့်ကိုမြင်သောသူအပေါင်းတို့ရှေ့မှတင်းပြာကိုမြေပေါ်သို့ ငါချထားမည်တင့်ကိုတည်သောလူအမျိုးမျိုးတို့သည်တင်ဤအမှုကြောင့်မိမောတွေ့ဝေကြလိမ့်မည်တင်သည်ကြောက်မဲ့ဖွယ်ဖြစ်လိမ့်မည်နောက်တဖန်မပေါ်လာရဟုမိန်တော်မူ၏အငယ်20မှ26တဖန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားတင်သည်ဇီးတုံမြို့တစ်ဖက်၌မျက်နာထား၍ ပရောဖက်ပြုလျက်အရှင်သာရဘုရား၏အမိန်တော်ကိုဆင့်ဆိုရမည်မှာအိုစည်းတုံမျိုးတင့်တစ်ဖက်၌ငါနေ၏တင့်အလယ်၌ငါဘုံတကိုးသည်ထင်ရှားလိမ့်မည်တင့်ကိုငါသည်အပြစ်ဒဏ်ပေး၍ယိုသည်ချင်းကိုခံရသောအခါငါသည်သာရဘုရားဖြစ်ကြောင်းကိုလူများသိရကြလိမ့်မည်တင့်အပေါ်သို့ကာလနာဘေးကို၎င်းတင်ဤလမ်းတို့၌ဓာဘေးကို၎င်းငါဆီလွတ်၍ပတ်လည်၌တိုက်သောဓာဖြင့် သူရဲတို့သည်တင့်အလယ်၌လဲ၍တည်ကြသောအခါငါသည်ထာဝရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်ထိုအခါဣဒရေလအမျိုး၏ပတ်လည်၌နေ၍မထီမဲ့မြင်ပြုသောသူတို့တွင်စူးတက်သောစူးပင်နှောက်ရက်တတ်သောညှောက်တစုံတစ်ခုမျှမကြံကျွင်းရငါသည်ထာဝရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်ဟုမိန်တော်မူ၏ တဖန်အရှင်သာရဘုရားမိန်တော်မူသည်ကားဤဒေလမျိုးသားတို့သည်ကွဲပြားလျက်နေရသောလူအမျိုးမျိုးထဲကငါခေါ်၍စုဝေးသောအခါသူတို့အားဖြင့်လူမျိုးများရှိ၌ယူသည်ခြင်းကိုငါခံ၍ငါကျွန်ယာကုပ်အားငါအရင်ပေးသောပြည်၌သူတို့သည်နေကြလိမ့်မည်ထိုပြည်၌စိုးရင်စရာမရှိအိမ်ဆောက်ခြင်းစပြည့်ဥယျာဉ်စိုက်ခြင်းအမှုကိုပြု၍နေကြလိမ့်မည် သူတို့ပတ်လည်၌နေ၍မထီမဲ့မြင်ပြုသောသူ အပေါင်းတို့ကိုငါသည်အပြစ်ဒဏ်စီရင်သောနောက်သူတို့သည်စိုးရိမ်စရာမရှိဘဲနေ၍ငါသည် သူတို့၏ဘုရားသခင်သာရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်ဟု မိန်တော်မူ၏